ဒီမှာတရားဝင်ကြတဲ့ယောဂီများအားတရားစတင်ပြီးတော့ဟောရတော့မှာပါတရားစက်အနေနဲ့ဟောဖို့ရည်ရထားတာကတော့လွတ်မြောက်ရေးနဲ့သူ့ရဲ့အတားအဆီးပိတ်ပင်ရေးဆိုတာပါလေဒီမျိုးပါပဲအဲဒီလမ်းကြောင်းတစ်ခု ပြပြီးတော့ဟောရမှာပါပဲဒီတရားကောင်းစဉ်နဲ့ဒါပေမဲ့ဒီနေ့တော့မစနိုင်သေးပါဘူးဒီနေ့ကတော့အထုဆယောဂီများရှိဥစွာဒီတရားထိုင်ကြီးလေးတွေလည်းချင်းပြောပြပြီးတော့ကျူရတကဘာဝနာ၄မျိုးအချင်းချုပ်ပြီးတော့ပြောပါမယ်အချိန်ရလို့ရှိရင်လည်းပဲ လူတိုင်းအတွက်အရေးကြီးဆုံးလုပ်ငန်းဟာဘာလဲဆိုတာလေအချက်၄ချက်နဲ့အဲရှင်းပြပါမယ်တတဝတိုင်းဟာချမ်းသာတွေနှိမ့်ချိတ်ကြပါတယ်ဆင်းရဲတွေရေမိုးဆက်ဆုပ်ကြပါတယ်ချမ်းသာကလည်းအလကားရတာမဟုတ်ပါဘူးအကြောင်းပြည့်စုံလို့ရတာပါအကြောင်းကြည့်လို့ရတာပါ ဆင်းရဲရတယ်ဆိုတာလည်းပဲဆင်းရဲတွေနဲ့ကျုံရတယ်ဆိုတာလည်းပဲအကြောင်းရှိလို့ကျုံနေရတာပါဒီတော့ဆင်းရဲစရာအကြောင်းနဲ့ကျုံလို့ဆင်းရဲမှုယုံမှုဆက်ဆုပ်တဲ့ပုဂ္ဂိုလ်ဟာဆင်းရဲခြင်းအကြောင်းကိုရှောင်ရှားပြီးတော့ချမ်းသာခြင်းလမ်းကြောင်းမှန်ကိုပေါ့လေဖြောင်းကြောင်မှန်မှန်လိုက်ဖို့ဒါပဲအရေးကြီးပါတယ် ပြုတံတရားအထုတ်တယ်ဆိုတာလောဘဒေါသအစရှိတဲ့ကိုယ်တွင်းအငြိကျေးတွေလောဘကိဝေးစင်ကြယ်ပြီးတော့ညီကျေးနုညံ့နှစ်သက်ဖွယ်ရာလေးတွေဖြစ်အောင်လို့ဘဝအမခံချက်အ ਨੇ ဆုံးရအောင်လို့ရှင်းသုံးရတယ်ဆိုတာသဘောပေါက်နားလည်ရပါတယ်ဒီတော့ဒီလိုမြင့်မြတ်ထက်တန်းကြတဲ့ လုပ်ငန်းတရားကိုပြုလုပ်တဲ့အခါမှာအဲအဲ့ဒီသတိပဋ္ဌာန်ရဲ့အကျိုးသွားတွေပြည့်ပြည့်ဝဝအမိမိမှာရရှိနိုင်ရေးအတွက်နေရာဌာနပြီးတော့ထိုင်ပုံကအစပေါ်လေးတော့ဘုရားမြတ်စွာကနီလန်းပေးသွားပါတယ်အဲ့ဒါလေးအတူချုပ်ပြီးတော့ပြောပါမယ် နေရာဌာနကိုတော့၃နေရာရွေးချယ်ပေးသွားပါတယ်ဟွန်းတော်တယ်တစ်ပင်အောက်သို့မဟုတ်တစ်ပင်အနီးလူသူအတန်ကိစ္စရာသွားလာကိစ္စရာဌာနသုံးနေရာရွေးသွားပါတယ်ရွေးပြီးတော့ပြီးသွားပါတယ်ခုဒီနေရာဌာနကတော့တော်လည်းမဟုတ်ပါဘူးအင်းတစ်ပင်အောက်ဆိုတာလည်းတစ်ပင်ကြီးကြီးမရှိပါဘူး ခေအားလျော်စွာလူသူအသွာအလာပြတ်ဆဲတဲ့စိတ်ညင်တဲ့နေရာဌာနတစ်ခုလို့ဆိုအောင်ပါပဲခေအားလျော်စွာတော့လူသိဉာဏ်ဘာဝနာတရားအထုတ်ဖို့ရအတွက်တင့်မြတ်တယ်လို့ဆိုအောင်ပါပဲအခုမြတ်စွာဘုရားရွေးချယ်ပေးသွားတဲ့သုံးနေရာတွေကလူသူကင်းစိတ်တဲ့နေရာဌာနကိုယောဂီများယောဂီဖြစ်နေရောက်လာကြပါပြီ။ ဒီနေ့မနေ့ကစပြီးတော့တရားထိုင်စပြုပါပြီတော့ဒီတော့နေရာဌာနအဆင်ပြေသွားပြီပဲဆိုကြပါစို့ထိုင်ပုံထိုင်နည်းနဲ့ခန္ဓာကိုယ်အနေထားအဲအချိုးကြအောင်ထားနည်းစိတ်ကိုယ်လည်းပဲရှိဦးစွာဘယ်မှာကပ်ရမယ်ဆိုတဲ့ဟာကိုတော့ဘုရားမြတ်စွာကိုယ်တိုင်ပလင်္ကအာဟုချိတ်တော်ရတဲ့ ထက်ဝယ်ဖွဲ့ခွေပြီးတော့ထိုင်ပါတဲ့အကျင့်တော်တဲ့နေရာမှာတစ်ခုနဲ့တစ်ခုမထပ်ဖဲနဲ့ထိုင်တဲ့ခါမှာလည်းပဲပြညက်ပြီးတော့အင်းဒီလိုမထိုင်ပဲနဲ့ချောင်းချောင်းချီချီတက်တောင့်တက်တာလေးထိုင်ပါလို့ဒီလိုဆိုရပါတယ်အခုအမေရိကကတော့ထိုင်တာကတော့အမှန်တန်တက်တာနေပါလေဖျားလက်တကမရှိတဲ့ပစ္စည်းတွေတော့မှအသုံးပြီးတော့အမှန်တန်တက်တာတယ်လို့ဆိုရမှာပါပဲ ဘုရားလက်ထက်ကတော့ဒီလိုအထိုင်ကြီးတော့မရှိပါဘူးလေချမ်းသာတယ်ဆိုတော့ဥကြုံကာယံပဏိဒါယအထက်ပိုင်းကိုကိုမမထားပါအထက်ပိုင်းကိုမမမထားပဲနဲ့တဏှာရကိုယ်ကောက်ပြီးတော့ထိုင်ရင်အဲ့ဒီကိုယ်ကောက်တဲ့နေရာကအရေးတို့အကျော်တို့အသားတို့ဟာတင်းလာပါလေတင်းလာလို့ရှိရင်အဲ့ဒီနေရာစပြီးတော့ တလျှောက်လုံးပေါ့လေမခန္ဓာမှုတွေအများများဖြစ်တတ်ပါတယ်ဒီတော့ကြောရုပ်စခြင်းခွင်ရဖြောင်းမြောင်ထိုင်ခြင်းဖြင့်ခုနစောစောပိုင်းကပြောခဲ့တဲ့ပြဿနာမျိုးမပေါ်တတ်ပါဘူးသူကတော့အဲ့ဒါတော့အများကြီးသက်သာရရပါတယ်ဒီမှာအဲ့တော့ထိုင်နေနည်းကတော့ဘယ်လိုပေါ့လေရှင်းလို့တော့ထိုင်တယ်လို့ပေါ့လေမမပေါ့လေ ခေစကားလေးပြောလို့ရှိရင်90ဒီဂရီပေါ့ဒီမှာညင်ဖြောက်ထားပြီးတော့ထိုင်ရပါတယ်ပြီးတော့ခန္ဓာကိုယ်အနေထားပြီးတော့ပါပြီစိတ်အနေထားကတော့ပရိမုခံစတိဥပတ္ထဝေတော်တဲ့ကမ္မထာအာယုံပဲစိတ်လှည့်လိုက်ပါတဲ့အဲ့ဒီပဲဥတည်လိုက်ပါတဲ့အခုဒီမှာကဇလုံးတော်လေးနန္ဒကြီးရှင်ဆရာတော်ဖြတ်ရင်ဩဝါဒအရာ ဝမ်းပိုက်စိုက်တာပါဒီဝမ်းပိုက်စိုက်တာอืมရှူလိုက်တဲ့အခါမှာဖောက်မှုပေါ်လာတယ်ရှိုက်လိုက်တဲ့အခါလေထုတ်လိုက်တဲ့အခါပိမှုပေါ်လာတယ်ရှူတိုင်းရှိုက်တိုင်းမှာဖုံးပိမှုလေးအရှိနေပါတယ်အပြောကတော့ဖုံးပိမှုလို့ဆိုမှလို့သဘောကတော့တောက်တာတင်းတာလှုပ်တာရွေ့တာလီအတွေ့ရုပ်ပါပဲတော့ဒါကမျက်မှောက်တွေ့အားဖြင့် ရှိပါတယ်ဒါသဘောအပြင်ထင်ရှားပါတယ်ဓမ္မအဲဒါကစပြီးတော့ရှိရပါတယ်ဓမ္မဘောမှုပေပုံကဝမ်းမိုက်မှာယူတိုင်းဆိုင်တိုင်းပေါ်နေတော့မပေါ်ခင်တဲ့ကိုကဒီမှာဝမ်းမိုက်မှာစိတ်ထားရပါတယ်အရေးကြီးတဲ့ဧည့်သည်ကြူတော့မယ်ဆိုလို့ရှိရင်ဧည့်သည်လာရဆောက်ရပါတယ်ဧည့်သည်လာတဲ့အချိန်ကဆောက်ရပါတယ်ဧည့်သည်သွားပြီးမှ ဧည့်သည်မလာတဲ့နေရာသွားဆောင်လို့ရှိဧည့်သည်နဲ့မဆုံနိုင်ဘူးဧည့်သည်မလာတဲ့အခါမှာသွားဆောင်လို့ရှိ မဆုံနိုင်ဘူးလုံပြီးမှလည်းသွားပြီးတော့ကြိုလို့မရဘူးမလွန်ခင်လည်းအကြာကြီးစောင့်လို့လည်းမကြိုလို့မရဘူးဟိုကလာတာနဲ့ဒီကကြိုတာနဲ့မျက်နှာရှင်းဆိုင်ဖြစ်သွားရမယ်လာရဌာနအကျိုးမှန်ရမယ်ပြီးတော့စောင့်ကြိုတာလည်းအချိန်မှန်ရမယ်ဒါမှဒါမှဧည့်သည်ကြိုဆိုတဲ့ကိစ္စပြီးစီးနိုင်ပါတယ် ဒါလိုပါပဲဖောင်းမှုပိန်မှုကခြေတိုင်းခြေတိုင်းတစီရှိနေတော့ဒီဖောင်းမှုပိန်မှုခေါ်တဲ့မျက်မှောက်တွေ့ရှုကွင်းလေသဘောတရားကိုသိနိုင်ဖို့ဝမ်းပိုက်စိုက်ပါတဲ့စိုက်ထားတဲ့တော့ဒါကကိုထိုင်ဖို့ဖြောင်းမြောင်ထားဖို့စိတ်လည်းပဲအာယုပေါ်ရာကနေပြီးတော့ မျက်နှရှင်းဆိုင်ရှိရှုထားဖို့ဒီစီစဉ်ဘုရားမြတ်စွာကိုယ်တိုင်မိကြသွားပါတယ်အဲ့ဒီတိုင်ဘုန်းကြီးတို့ယောဂီတွေလောက်အောင်ပါပါပုံမှန်ရှုချိုက်ဘောင်းဝင်ကဆုစိုက်ကတ်လိုက်ပါဆိုတော့ရှုတော့ပုံမှန်ရှုရမယ်မြန်မြန်လည်းမရှုနဲ့နှီးလေးလည်းမရှုနဲ့အောက်လည်းမထားနဲ့ပုံမှန်ရှုလို့ဝမ်းဘက်ကဖောင်းတက်လာတဲ့အခိုက်ဒီမှာလက်ငင်းတွေ့နေရတယ် ရှိုက်လိုက်လို့ဝမ်းဘက်ကပိန်သွားတာလက်ငင်းတွေ့နေရတယ်ပူနွေးနေလက်ဆက်ဆက်ကလေးပေါ့ရှိပါသေးတယ်အဲ့ဒါကိုဆုစိုက်ကတ်လိုက်ပါတဲ့မဆုမစိုက်ဖဲနဲ့ခွာပြီးတော့မလိုက်ရဘူးခက်ရှန်ရှန်ခက်ရှက်ရှက်လေးမလိုက်ရဘူးအနိကဆုစိုက်ကတ်ပြီးတော့လိုက်ရမယ်ဒါကရှုပုံပြပါတယ် မနေ့ကအလူပိတရားတွေအဲ့ဒါတွေပါသွားပါပြီနော်စူးစိုက်ကလိုက်လို့စိတ်ကလေးဟာရှုခွင်းအာယုံမှာကပ်ပြီးတော့တည်ငြိမ်နေပြီဆိုရင်လက်ငင်းပါအကျိုးရှိတယ်လေဆိုတော့စိတ်ကိုထိတ်ချုပ်ပြီးသားဖြစ်သွားတယ်လေဒီမှာ ရုပ်ရမခတ်ရအောင်ဟိုသွားဒီသွားမသွားရအောင်ထိတ်ချုပ်ပြီးသားဖြစ်သွားတော့စိတ်ကလေးကဒီပုံမှာစိုက်ကြသွားတယ်အဲ့ဒီတခဏစိုက်ကြသွားတဲ့အခိုက်အတန့်လေးကိုစဉ်းစားကြည့်ပေါ့အဲ့ဒီစိုက်ကြသွားတဲ့စိတ်ကလေးတွေမှာလူချင်းတဲ့လောဘပါမသွားဘူးမက်တဲ့လောဘလည်းမပါဘူးမြက်တဲ့ဒေါသလည်းမပါဘူးအခြားအခြားအငြင်းကြီးတွေလည်းမပါဘူးစိတ်နေတန်ရှင်းတယ်ခေါ်ပါတယ်အငြင်းကြီးတွေကင်တန်ရှင်းတယ်ဆိုလို့ရှိရင်ဒါက ကောင်းတာပဲစိတ်နေတာရှင်အပြစ်ကင်းတယ်ခေါ်တာပေါ့အကောင်းတဲ့အလုပ်ပဲအဲလိုစိတ်နေစိတ်ဓာတ်တန်ရှင်းပြီးတော့အပြစ်ကင်းပြီးတော့ကောင်းတဲ့သဘောလေးကောင်းတဲ့စိတ်ထားကလေးတွေပေါ့တစ်ချိန်ကနှစ်ချိန်သုံးချိန်စသည်အများပေါ့လေဖြစ်အောင်ပွားအောင်ပေါ့လေဒါတွေအာကောင်ပြုလုပ်ပေးတဲ့အလုပ်ကိုပဲလင်ငင်းဘာဝနာဖြစ်သွားတာလင်ငင်းကျိုးကတော့လောဘဒေါသဖြစ်ခွင့် မရတာဗောလေအဲ့ဒါအဲ့ဒါတော့လငင်ကျိုးရသွားတယ်ကွာအဲ့ဒီလိုလောဘဒေါသဥပ္ပနာစာရိကင်တရှိနိုင်လောက်အောင်လငင်ပေါ်လာတဲ့အာယုံအမှတ်ရတဲ့တတိကလေးကဆွဲမြဲစွာရှုနိုင်တဲ့တတိကလေးကတစ်ချက်စာတစ်ချက်စာတစ်ကဲတစ်စက်တစ်စက္ကန့်စာဗောလေသူက သူကကာကွယ်ဆောက်ရှောက်ပေးထားတယ်ကာကွယ်ဆောက်ရှောက်ပေးထားတော့စိတ်ဟာကိလေသာအဲဝင်ခွင့်မရတော့ဘူးစိတ်မှာလုံလုံခြုံခြုံဖြစ်နေတယ်အကာအကွယ်ကောင်းရင်လုံခြုံတာပဲလုံခြုံရင်မဆောက်ရှောက်လို့မလုံခြုံလို့ရှိရင်ငြဲတာလောဘဒေါသအငြိကြီးတစ်ခုခုရဲ့အချုပ်ချေတော့ခံရတာပဲ ကာဝယ်ဆောက်ရှောက်ပြီးတော့အဲ့ဒီအညီကြီးတွေအချုပ်ချေကလွတ်သွားတယ်တစ်ချက်အမှတ်ကလေးဖြစ်သွားတယ်တစ်ချက်လွတ်သွားတယ်တစ်ချက်မှတစ်ချက်လွတ်သွားတယ်ဆယ်ချက်မှဆယ်ချက်လွတ်သွားတယ်အဲ့ဒီလွတ်လပ်မှုကသိအရေးကြီးတယ်အချုပ်ကျခံရရင်မအေးချမ်းဘူးပေါ့အချုပ်ချက်ကလွတ်သွားတယ်ဆိုတော့အေးချမ်းလို့သိကောင်းလာတယ်မှာဒါပါပဲဒါအရှုမှတ်မှုဖြစ်သွားတဲ့အခိုက်အတန့်မှာ ကာကွယ်ရေးကောင်းလို့လုံခြုံရင်အချုပ်ချေကလွတ်တော့အေးချမ်းပုံလေးပေါ့အဲ့ဒါလိုစိတ်ထားမျိုးလေးတွေအားပြည့်အောင်ပေါ့အားကောင်းအောင်မွေးနေတာမွေးလို့ဒီစိတ်ထားမျိုးလေးတွေအဲတော်တော်များများဖြစ်လာပြီဆိုလို့ရှိရင်အဲ့ဒါလိုဖန်တီးတဲ့ပုဂ္ဂိုလ်ရဲ့ချမ်းမြေ့ခြင်းအကြောင်းဖြစ်သွားပါပဲပျော်ရွှင်ချမ်းမြေ့ခြင်းအကြောင်းတော့ပျော်လို့ဒီလိုဖြစ်လာမှာ ခိုင်မာတည်ကြတဲ့အေးချမ်းမှုကြီးပျော်ရွှင်မှုကြီးရလို့တဲ့ပုဂ္ဂိုလ်ဟာပထမအစမှာတစ်စက်ကတစ်စက်ကလောက်ကာဝယ်ဆောက်ရှောက်ကောင်းပြီးတော့လုံခြုံလို့ချုပ်ချယ်တွေကလွတ်လာပြီးတော့အေးချမ်းမှုလေးတွေဟာအသေးစားလေးတွေကရသွားမယ်အဲ့ဒီအသေးစားလေးတွေပေါင်းလိုက်တဲ့အခါကျတော့အကြီးစားဖြစ်ပြီးတော့ခိုင်မာသွားမယ်နော်အဲ့လိုခိုင်မာတဲ့ငြိမ်းချမ်းမှုရလို့တဲ့ပုဂ္ဂိုလ်ကပထမဆုံး တစ်စစ်တစ်ချက်စာတစ်ချက်စာပေါ့လေညဉ့်ညောင်းလေးရအောင်လုပ်နေတယ်ဆိုတာလည်းပဲမှတ်ထားဖို့လိုပါတယ်တကယ်တေးကြတဲ့ညဉ့်ညောင်းပြုတ်ရှင်မှုကြီးရလို့တဲ့ပုဂ္ဂိုလ်ဟာညဉ့်ညောင်းမှုအသေးစားလေးတွေပထမဆုံးရအောင်လုပ်ရမယ်ဆိုတော့ဒီလုပ်ဟာလူတိုင်းအဖို့အရေးကြီးသလားဆိုတဲ့ပြဿနာဖြစ်လာပါပြီ။ အရေးကြီးသလားအရေးကြီးဆုံးလုပ်ငန်းဖြစ်သလားအရေးကြီးလို့ရှိရင်ဘုန်းကြီးတို့ကတော့လူတိုင်းအဖို့အရေးကြီးဆုံးလို့ဒီလိုသတ်မှတ်ပါတယ်အချက်40နဲ့ပြည့်စုံလို့ရှိရဲ့လောကကိစ္စပဲဖြစ်ဖြစ်အခုလိုဓမ္မကိစ္စပဲဖြစ်ဖြစ်လူတိုင်းအဖို့အရေးကြီးတာပဲဆိုတာကိုဒီမှတ်ထားဖို့လိုပါတယ်အခုဒီမှာကြည့်လေ အေးချမ်းပျော်ရွှင်မှုဆိုတာလူတိုင်းစိတ်ကြပါတယ်လူတိုင်းစိတ်ကြတော့လူတိုင်းအဖို့လည်းပဲအရေးကြီးတယ်ဆိုတာပေါ့လေဒါအမှန်ထင်ရှားပါတယ်တော့လူတိုင်းဆိုတာဗုဒ္ဓသာသနာဝင်ပုဂ္ဂိုလ်များတာမဟုတ်ပါဘူးအခြားဘာသာဝင်ဘာသာမဲ့ပုဂ္ဂိုလ်တွေလူမှန်သမျှပေါ့လေလူတိုင်းအတွက်ဒါအရေးကြီးပါတယ်လောက်တာမလောက်တာတော့ထားပါလို့အရေးကြီးတာတော့အရေးကြီးနေတာပဲနော်อืม ဒါတော့အချက်၄ချက်ရှိတယ်တိမလုံမဖြစ်ခြင်းမလုံဖြစ်ခြင်းဆိုတော့လုတ်ကိုလောက်ရမယ်ဆိုတော့အတိပဲပေါ့သို့တော့အာနာအယလောက်ရတာမဟုတ်ဘူးဆိုတော့နားလည်ရမယ်တကယ်လို့အလို့လောက်ရတာဆိုတော့နားလည်ရတယ်နေ့ကိုယ်တိုင်လုံးမဖြစ်ခြင်းအငှားကိုစားမရပါဘူးကိုယ်တိုင်လုံးမဖြစ်ပါတယ်ဥပမာဖြင့်လိုအပ်တဲ့အစားအစာတွေရေစာတွေ ဒါမစမဖြစ်ဘူးစဖို့စရတယ်ကွာအစာတိရည်တိတွေလည်းထည့်ပြီးတော့အစာဟောင်းရည်တောင်းရည်ဟောင်းနေလည်းပဲစွန့်ရတာပဲကွာဒါလည်းမလုပ်မဖြစ်ဘူးအရေးကြီးတာပဲသူကလည်းပဲအဲ့ဒီကိစ္စတွေကကိုယ်တိုင်လုပ်မှဖြစ်ပါတယ်အငှားနဲ့လုပ်လို့မရပါဘူးကိုယ်အတွက်သူများစားခိုင်းလို့သူကိုယ်အတွက်သူများတောက်ခိုင်းလို့မရပါဘူးကိုယ်အတွက်အစာတိရည်တိတွေထည့်တယ်အဲထည့်ပြီးအရေးကြီးတယ်လို့အစာဟောင်းရည်ဟောင်းနေလည်းစွန့်ဖို့ တယောက်ကကိုစားဖြစ်နေသွားလို့လို့မရပါဘူးကိုယ်တိုင်လုံးမှဖြစ်တယ်ဆိုတာပေါ့လေနားလည်ရပါတယ်သုံးအချိန်မီလောက်ရခြင်းသို့မဟုတ်အချိန်မှန်လောက်ရခြင်းအချိန်မီဆိုတာကအယူအပြူတို့ကြမ်းမာရေးကောင်းတို့အစစရအစဉ်ပြေတို့စစရအစဉ်ပြေတို့ဆိုတာကနီလန်းကြညွန်ပြနေတဲ့ပုဂ္ဂိုလ်တွေရှိတယ်အဲခေတ်ကာလကလည်းကောင်းတယ်ဆိုတာအချိန်မီပေါ့တယ်မှာအချိန်မှန်ဆိုတော့လုတ်တဲ့အခါမျိုးမှာ ရက်နဲ့24ရက်နဲ့24နာရီတွေကလုံးဝအိပ်ပျော်ခြင်းခြံလန့်ထားပြီးတော့ကြံတဲ့ချိန်တွေမှာစက္ကန့်တိုင်မလတ်ပေါ့လေအချိန်မှလောက်ရပါတယ်ဒါမှอืมဒါဟာအမှတ်သုံးအနေနဲ့အရေးကြီးခြင်းအချက်ဟုတ်ပါပဲအဲနောက်ဆုံးကတော့အကျိုးရများခြင်းတဲ့အရှုပ်ချက်တွေကလွတ်ပြီးတော့အေးချမ်းပျော်ရွှင်တဲ့အလုပ်ဟာအမှန်အကျိုးများတာပဲအမှန်ကောင်းတာပဲ ကုသတိပဋ္ဌာန်လောက်ဟာစိတ်ဆန့်တန်ရှင်းတယ်တောက်ကတွေလည်းငြိမ့်တယ်ပရိဒီဝါတွေလည်းငြိမ့်တယ်စသည်အကျိုးခုနှစ်မျိုးတောင်ပြထားပါတယ်တကယ်လိုအပ်တဲ့အကျိုးတွေပါရိုးရိုးလေးပြပြီးမှလည်းတိတ်ကိုလိုအပ်တဲ့အကျိုးတွေပါပဲစိတ်တန်ရှင်းမှခဏအချုပ်ချယ်တွေကလွတ်မှာအချုပ်ချယ်လွတ်မှာပျော်ရွှင်ချမ်းမြေ့မှာပါဓမ္မကျိုးရများခြင်းတဲ့ဓမ္မအဲ့ဒီအချက်လေးချင်းနဲ့ကိုက်ညီတာမဟုတ်လို့ခဏ ရှုပ်ချယ်တွေကလုံရောက်ပြီးတော့ပျော်ရွှင်ချမ်းမြေ့မှုရအောင်အချိန်ပိုင်းပျော်ရွှင်ချမ်းမြေ့ရအောင်လို့လားငြိမ်းချမ်းအောင်အချိန်ပြည့်တည်ကြတဲ့ငြိမ်းချမ်းပျော်ရွှင်မှုရအောင်လူတိုင်းခုအရေးကြီးတယ်ဆိုတာဒီအချက်၄ချက်နဲ့အဲနိုင်ရှင်ပြီးတော့ကြည့်ဖို့ပါပဲအခုအချက်၄ချက်နဲ့ကိုက်ညီတဲ့ မိမိတို့ရဲ့အရေးကြီးဆုံးလုပ်ငန်းပြုလုပ်ရမှာအနောက်ချက်တီးกินပြီးတော့ချမ်းချမ်းသာသာလေးပြုလုပ်ဖို့ရအတွက်အကာအကွယ်၄မျိုးကုစုံတရား၄မျိုးဘုရားမြတ်စွာကဟောကြားတော်ပါတယ်အထုပုသူတွေကတော့နာဘူးပါပြီအမထုတဲ့ပုဂ္ဂိုလ်တွေကတော့သိဖို့လိုပါတယ်အရင်ကဇာဝနာဝရှိတဲ့ပုဂ္ဂိုလ်တွေလည်းပဲ ပို့ပြီးတော့ရှင်းလင်းပြီးတော့မကြဘူးသေးတဲ့ပုဂ္ဂိုလ်တွေလည်းကြားရတာပါလေတော့အဲ့ဒီတရားလေးပါးကတော့အာရခဘာဝနာခေါ်ပါတယ်ကိုယ်ဆောင်တရားလေးပါလို့ကာကိုရေးတရားလေးပါလို့ဒီလိုလည်းဆိုနိုင်ပါတယ်အဲ့ဒီလေးမျိုးကတော့တိဘုဒ္ဓနုစတိဘုရားရဲ့ဂုဏ်တော်တွေကိုတရိယာခြင်းနှစ်အခြားတတ္တဝါတွေမေတ္တာထားခြင်း 3အစုပဘာဝနာမိမိမှာရှိနေတဲ့ဆံမင်းအစရှိတဲ့အစိတ်အပိုင်းတွေကိုတစ်ခုချင်းခွဲစိတ်ပြီးတော့မတည်စရာဖြစ်အောင်ရှုပွားခြင်းနဲ့လေးမရဏစတိတရားမဲ့အရေးကိုကျူရင်တတိယချင်းအမှတ်ရခြင်းတဲ့ဒီလေးမျိုးပါပဲအဲဒီလေးမျိုးတော့ပွားရပါတယ်ခြေဥစွာအဲဒီလေးမျိုးတွေကဘုရားရဲ့ဂုဏ်တော် သမီးရတဲ့ကတပားလောက်ပွားလို့ရှိရင်လုံလောက်ပါပြီအဲ့ဒါဟံအဲ့ဒါဟံလောဘဒေါသမောဟအစရှိတဲ့ညီကြီးတွေမှာလုံးဝကိဝေးစင်ကြယ်တယ်လုံးဝတန့်စင်တယ်ခံရတော့တာပဲတန့်စင်တဲ့အကြောင်းကြောင့်အများရဲ့လေးစားခြင်းအကျိုးကိုအလိုလိုဖြစ်လာပါတယ်အရတမနဲ့ကိရိတာတွေမှန်လို့ရအောင်မြတ်စွာဘုရားကအပြတ်ရှင်းမလိုက်ပါ ညာနာတွေလည်းကုံတာညာနာကုံမှုကတော့ဝါသနာမကုံအယပလင်းများထထဆေးပဲလို့အနတ်ကြမ်းနေတယ်မြတ်စွာဘုရားကတော့ကိလေသာကုံမှုကတော့အနတ်မှာမကြမ်းတခါလည်းကုံသွားတာပဲရေလည်းမရှိတော့အနတ်လည်းမရှိတော့ကုံသွားအဲ့လိုကုံမှုမျိုးလုံးဝတန့်စင်တယ်လို့ဆိုတယ်လုံးဝတန့်စင်တဲ့မြတ်စွာဘုရားလောဘဖြစ်စရာနဲ့တွေ့လဲလောဘမဖြစ်ဘူးစိတ်ဆိုးစရာမုန်းစရာယုံစရာနဲ့တွေ့လဲစိတ်ဆိုးမုန်းမှုမဖြစ်ဘူးတွေးဝေးယုံမွား တေဝေယုံမွှားအဲယုံမွှားစီရနဲ့တွေ့တယ်မြတ်စွာဘုရားကတေဝေနေတာမရှိဘူးငုံမွှားတာမရှိဘူးအကုန်လုံးရှင်းနေတာပဲဒီမှာဒါပါပဲအဲ့လိုအကြောင်းကုန်နဲ့ပြည့်စုံပါတယ်ကြောက်ကုန်နဲ့ပြည့်စုံတော့တလောကလုံးရဲ့အပူဇော်ထူခံတိုက်တယ်အဲ့ဒါလိုဂုံကိုပွားရပါတယ်အဲ့ဒါလိုဂုံအကြီးချင်းနဲ့ပြည့်စုံတဲ့မြတ်စွာဘုရားအာကိုကိုတိုင်းတန်နဲ့ကိုဘောလောဘဒေါသမောဟအစရှိတဲ့ကိရိတာအကြီးကြီးတွေလည်းပဲ ဂုံတော်ပွားနေတဲ့အခါမှာတန်ရှင်းနေပါလေတမိနစ်ပွားနေတမိနစ်တန်ရှင်းနေတာပါပဲအဲလိုပွားများတဲ့အဲအရှိန်ကတကိုးကပေါ့လေတရားထုတ်လို့တမာတိကောင်းလာတဲ့အခါကြောက်เสียလန့်เสียတွေတွေ့လည်းပဲကြောက်တာလန့်တာမရှိတာဘူးဖြစ်တာဘူးဒီမှာဒါပဲပြီးတော့ သူတစ်ပါးပေါ်လည်းပဲညာတတ်တတ်တယ်တိတတ်တဲ့သဘောတွေပေါ့လေဒါညာတတ်တတ်တဲ့သဘောတွေကဖြစ်တာအများကြီးပါပဲကုံတော်ပွားတဲ့အတွက်လောလောဆယ်ကတော့ကြောက်စရာလန့်စရာတွေကြုံတွေ့ရပြီကြောက်ချင်းလန့်ချင်းမရှိဘူးလို့ဒီလိုဆိုလိုတယ်ဒါမို့လို့အဲ့ဒါလို့အကာအကွယ်ရအောင်ဆိုပြီးတော့ဗုဒ္ဓံတို့စတိဘာဝနာတစ်ခုဖြစ်ဖြစ်10မိနစ်လောက်ပွားရပါတယ်ဒုတိယတော့မေတ္တာပါပဲမေတ္တာဆိုတာ မိတ်ဆွေစစ်စိတ်ထားမျိုးမွေးမြူတာပါပဲသူတစ်ပါးချမ်းသာစေချင်တာကြမ်းမာစေချင်တာကောင်းစားစေချင်တာအဆဆရအစဉ်ပြေစေချင်တာအဲ့ဒီစိတ်ထားမျိုးပါအဲ့ဒီစိတ်ထားပြတ်သွားအောင်ဖြတ်တဲ့သဘောမျိုးပါခင်ဗျာအဲ့ဒီစိတ်ထားမျိုးရှိဘူးဆိုလို့ရှိရင်လူဟာကြိုးစီဝါမလိုလားတဲ့သဘောဖြစ်နေတော့မုန်းနဲ့ဒေါသဝင်လာတယ်မုန်းနဲ့ဒေါသဝင်လာလို့ရှိရင်စိတ်ဟာချုပ်ကပ်ဖြစ်သွားတယ် ချုပ်ကတ်တဲ့အရာဝတ္ထုရင်ဆက်လို့မရပါဘူးကတ်လို့မရပါဘူးဆိုတဲ့ဆိုစွတ်တဲ့အရာဝတ္ထုရင်သာဆက်လို့ရပါတယ်ဒါပါပဲပြီးတော့မေတ္တာကိုစနေဟလို့ပြထားပါတယ်ဒီမှာဆိုစွတ်တဲ့တာတဲ့စိတ်မှာစူးစူးဖတ်ဖတ်လေးရှိလာတယ်ဒေါသဝင်ပြီးတော့၆ကက်ကမဟုတ်တော့ဘူးစူးစူးဖတ်ဖတ်လေးဝက်လာတော့ပြေးလို့စိတ်ကလေးချော့လို့ဒါများတကချမ်းသာကြပါစေကြမ်းပါကြပါစေဆိုတဲ့ဒီလို မိတ်ဆွေစိတ်ကလေးပါကောင်းစားစီလိုတဲ့ကျိုးစီးပွားလူလာတဲ့စိတ်ကလေးဖြန့်ပေးရတဲ့တော့ဖြန့်ပေးတော့ကိုယ့်ရဲ့မေတ္တာဟာဖြန့်ခံတဲ့ပုဂ္ဂိုလ်စီရောက်ပြီးတော့သူတို့စီကလည်းပဲကောင်းသောတုံ့ပြန်ခြင်းဖြစ်တတ်တယ်။ကိုယ်ကမိတ်ဆွေစီစိတ်ထားတော့သူတို့ဘာကလည်းပဲကိုယ့်ပေါ်မှာမိတ်ဆွေစီစိတ်ထားတယ်။မိတ်ဆွေချင်းချင်းဆိုလို့ရှိရင်အကျိုးစီးပွားလူလာပြီးတော့အကူအညီသာပေးတယ်။အနောက်ရှက်မပေးဘူး မေတ္တာပွားတဲ့အတွက်ရနိုင်တဲ့အကျိုးဆက်တစ်မျိုးတည်းမှာဆိုလို့ရှိရင်လောလောဆယ်ကတော့တရားထုဆယ်ကာလမှာပေါ့လေမြင်ရတဲ့အနောက်ချေရောမမြင်ရတဲ့အနောက်ချေရောအဲ့ဒါဒီကင်းပြီးတော့อืมလွတ်လွတ်လပ်လပ်နဲ့ပေါ့လေချမ်းသာစွာအာထုနိုင်တဲ့အကျိုးတွေရပါတယ်။နောက်တော့မေတ္တာလည်းပဲထိုက်တယ်လို့ပွားရပါတယ်။သိဉာဏ်များမဟုတ်ပါဘူးနည်းနည်းပါပဲ။10မိနစ်လောက်10မိနစ်လောက်ပါ တတိယကတော့အစုဘဘာဝနာအစုဘဆိုတဲ့ဟာကတော့မတင့်တယ်မဖွယ်ရဆက်စုပ်ဖွယ်ရအဲအနေမျိုးထင်မှတ်အောင်ပေါ့လေစိတ်ထားမျိုးဖြစ်သွားအောင်မှတ်တဲ့သဘောပါပဲမိမိခန္ဓာကိုယ်မှာရှိနေတဲ့အစိတ်ပိုင်းအမျိုးမျိုးတွေရှိပါတယ်အဲဒီအစိတ်ပိုင်းအမျိုးမျိုးတွေတဲကမြင်သာထင်သာတဲ့စိတ်ပိုင်း၅မျိုးရှိပါတယ် စံမင်းမှုရင်းရှိတဲ့ဒီတော့အရေးဆိုတာပါလေအဲ့ဒါအမှန်တမြင်တာထင်တာပါလေအဲ့ဒီပစ္စည်းတွေကခန္ဓာကိုယ်မှာသူ့နေရာနဲ့သူပေါင်းစပ်ပြီးတော့တပေါင်းနဲ့ကြည့်မယ်ဆိုလို့ရှိရင်လှပတင့်တယ်တယ်ဆိုတော့အမြင်မျိုးရှိပြီးတော့ตายတတ်ပါတယ်ကိုယ်ပုံမှာตายတယ်လို့သူတို့ဘာပေါ်လဲပဲตายတတ်မတတ်ပါတယ်ဒါမှပေါင်းစပ်ကြည့်လို့ตายဝယ်ထင်ပြီးတော့ရာကဖြစ်နိုင်ပြီမယ်လို့ တစ်ခုချင်းတစ်ခုချင်းခွဲစိတ်ပြီးတော့ကြည့်လို့ရှိရဲ့ခုနအတုပါတွေပေါ့လေမတင့်တယ်မဖွဲရယုံစရာတွေမြင်ပြီးတော့ခုနตายတတ်မဲ့တဲ့သဘောကင့်သွားပါတယ်အဲ့ဒီစိတ်ထားမျိုးလေးနည်းနည်းပွားရပါတယ်သူကမှအကောက်လို့ပါတယ်အကောက်လုပ်ခြင်းဖြင့်ကျေးဇူးရှိတာကတော့တရားအထုတ်စေကာလမှာတမာရီလေးဖြစ်လာရင်လှလပပမက်စီအာယုန်ကြီးကျင့်ဝတ်တတ်ပါတယ်အထူးသဖြင့် ဆန့်ကျင်ဘက်အာယုနဲ့ကျင်ဝတ်တတ်ပါတယ်အမျိုးသားကအမျိုးသမီးအာယုအမျိုးသမီးကလည်းအမျိုးသားအာယုအပြန်လာတင်တတ်ပါတယ်အဲ့ဒါလိုထင်ဟလာတဲ့ဟာကိုတကယ်ထင်မှတ်ပြီးတော့ထင်ကြည့်ပြီးတော့တာယာတတ်မဲ့တတ်တယ်ကြိုပြီးတော့အသုဘဘာဝနာပွားထားတဲ့အတွက်ဆက်စုပ်ဝေရတွေမြင်ပြီဆိုလို့ရှိရင်ဘာမှအလှလပပမဟုတ်တော့ဘူးဆိုရက်အတိစိတ်တက်ကရှိနေတော့ခုနက ตายတတ်မဲ့စရာအာယုံပေါ်မှာตายတတ်မှမှုမဖြစ်တော့ဘဲနဲ့အနောက်ရှေ့กินပြီးတော့ဆက်ပြီးတရားတွေအထုတ်နိုင်သွားပါတယ်အဲဒီလိုအကျိုးတွေရတတ်ပါတယ်နောက်ဆုံးကတော့မရဏစတိတရားမိရေးကိုကြိုရင်းတွေးဆဆင်ញင်နှလုံးသွင်းတာပါလေဟွန်းမကြခင်တရားဆင်ញင်ရဟောအဲဒီလိုဆင်ញင်တော့ အချိန်မရွေးနေရာမရွေးတည်စရာအကြောင်းတစ်ခုနဲ့တည်နိုင်တယ်ဆိုတာပေါ့လေကျူးရင်ဆင်ရင်ထားတော့တရားမှမကြောက်ဘူးတကယ်လို့တည်တဲ့ခါမှာလည်းပဲတည်ရအောင်ဆိုပြီးတော့ကို့မှာစိတ်အည်သေးတွေကျူးတင်ပြီးတော့လုံလောက်အောင်ဖြည့်တင်ထားတတ်တယ်ကွာအထူးသဖြင့်တရားထုတ်တဲ့အခါ ကိုယ်ရဲ့မခံစားမှုတွေဖြစ်လာပြီဆိုလို့ရှိရင်ကိုညာပြီးတော့ကိုရိယာတွေလျှော့တတ်တယ်ရော့တတ်တယ်ကိုနာမှာလည်းကြောက်ပြီးတော့လျှော့တတ်တယ်အသက်တွေမှာလည်းကြောက်ပြီးတော့လျှော့တတ်တယ်ကျိုးပြီးတော့ဒီချင်းတရားတွေးဆဆင်ခြင်ထားတော့စွန့်စားပြီးတော့လုပ်ဝင်တယ်စွန့်စားလုပ်တော့အခက်အခဲတွေကျော်ပြီးတော့မြန်မြန်တရားတက်တယ်တဘာဝဉာဏ်ဉာဏ်ဖြစ်လို့လေဒီတော့တရားမိအရေးကို ကြိုတင်ပြီးတော့တွေးဆဆင်ញင်လို့ရရှိတဲ့အကျိုးတွေထဲမှာဆိုလို့ရှိရင်တရားမှာမကြောက်ဟွန်းပြီးတော့အတိကောင်းဖို့ရာအတွက်အနေကောင်းအရေးချင်းတွေလည်းကြိုတင်ဖြည့်ပြီးတော့တရားထုတ်တယ်မှာအခက်အခဲကြုံလာပြီဆိုလို့ရှိရင်ကိုယ်နဲ့တမငက်မကွက်ဖဲနဲ့စွန့်စားအထုနိုင်စွမ်းတတ္တိတွေလည်းကောင်းလာတတ်ပါတယ်ဒါဟုတ်လို့သိချင်းတရားလည်းထိုက်တန်လို့ဆင်ញရတယ်ဒီနည်းနဲ့ပဲဘုရား အဲဗုဒ္ဓနုစတိမေတ္တာဘာဝနာအစုဘဘာဝနာနဲ့မရဏစတိဟောဒီထိုက်တန်သမျှအလုံး၅ခုမှ9မိနစ်လောက်ပွားပြီးတော့ဟောဒီအာထုတ်လို့ရှိရဲ့အဲအနောက်ရှိတိกินပြီးတော့စဉ္ညာတာကနဲ့အာထုတ်နိုင်ကြပါပါပဲအဲလိုတရားတွေကိုထိုင်တော့မယ်အပြုမှာပါလေဒီဥစွာ ရစိကဘာဝနာပွားများပြီးတော့အန္တရာယ်ကင်းပေးကင်းတဲ့ပေါ့လေအနောက်ချက်ကင်းပြီးတော့သမာဓိတုဉာဏ်တုတွေရနှင်လို့တဲ့အစီကြိုးစားပွားများအထုနိုင်ကြပါစေလို့လေးလေးနဲ့တိုက်တွန်းရင်းနဲ့ဒီနေ့တရားအဆုံးသတ်လိုက်ပါတယ်ပြည့်စုံရမယ့်အရေးချင်းဟာဘာတွေလဲလိုအပ်တဲ့အရေးချင်းပြည့်စုံတဲ့အတွက်ယောဂီမှာဘာအကျိုးရှိသလဲ ဒါလေးတွေတစုံတစ်ယောက်ကမေးခဲ့လို့ရှိရင်လွယ်လွယ်နဲ့ဖြေနေအောင်ဆိုပြီးတော့မနေ့ကဝန်ခံထားတဲ့တရားဒီနေ့မစသေးပဲနဲ့ပေါ့လေယောဂီဆိုတာပါလေယောဂီမှာပြည့်စုံရမယ်အင်္ဂါရက်ကလူရဲ့အင်္ဂါရက်တည်းအည်သွေးတွေပါလေ အည်သွေးပြည့်စုံလို့ယောဂီပိတာခြင်းဖြစ်ရနိုင်တဲ့အကျိုးတွေကဘာလဲဆိုတာပေါ့လေအဲဒီမေခွန်း၃ရက်ကိုပေါ့လေမေခွန်း၃ရက်ကအဖြေတွေပေါ့လေတစ်ခုချင်းတစ်ခုချင်းစာတွေနဲ့လက်တွေနှစ်ခုပေါင်းဆက်ပြီးတော့ဖြည့်ရှင်းသွားပါမယ် အရင်တရားစခန်းနေမှာအထုတ်ဖူးသူလည်းပဲရှိကောင်းရှိပါလိမ့်မယ်။မြားပုံပေါ်ပါတယ်။အမထုတ်ဖူးသူတွေလည်းပဲရှိပါလိမ့်မယ်။ဒါအထုတ်ဖူးတဲ့ယောဂီများလည်းပဲယောဂီဆိုတာဘာလဲဆိုတော့ထပ်မှကြားရပြန်တော့ပုံမူပြီးတော့ရှင်းလင်းတန်တရားကင်းပွေရှိပါတယ်။မကြားဘူးသေးတဲ့ပုဂ္ဂိုလ်လည်းကြားဘူးပြီးတော့ မိမိခံယူထားတဲ့အမိဟာတိတ်ပြီးတော့အရှင်းမြင့်ပါလားဆိုတာပါလေလက်တွေ့နဲ့ပေါင်းစပ်လိုက်လို့ရှိရင်တိတ်ကိုအရှင်းမြင့်တာပဲဆိုတာပါလေတည်နာလဲပြီးတော့အတ္တတိယဖြစ်ရေးအတွက်ဘုရုံကထပ်မှဟောထားပြီပဲဟောဟောဘူးပဲလို့ထပ်မှဟောရတာကြားဘူးတဲ့ပုဂ္ဂိုလ်လည်းပဲရှင်းလင်းမကြားဘူးတဲ့ပုဂ္ဂိုလ်လည်းပဲ ရာဝုဒ္ဓဒီနာလဲပြီးတော့ဗောလေအာတိသေဖြစ်ဖို့ပါပဲခွန်ကြီးကျန်ကံများမှာရိုးရိုးလေးမိတ်ဆွေချက်ကတော့ဘာဝနာယယုတ်တပယုတ်တတာယယောဂီဘာဝနာယမိမိစိတ်ဓာတ်ဖွံ့ဖြိုးတိုးတက်ဖို့ အတိညာအတိမှပုံပြို့တိုးတက်ဖို့ရယုတ်တပယုတ်တတာယစတင်အာထုတစင်အာထုအစင်းစစ်ကြိုးပမ်းအထုတသောကြောင့်ယောဂီယောဂီမိပါသည်လို့ဆိုပါတယ်ဒီစာပိုင်းမှာလူရင်းကတော့ယောဂီပါပဲယောဂီဆိုတာယောဂဤ ယောဂစာပြူကျိုးပန်းအထုမှုတဆင့်တိုးကျိုးပန်းအထုမှုနဲ့အဆင့်စဉ်ကျိုးပန်းအထုမှုလို့ဒီလိုအဓိပ္ပာယ်ရပါတယ်လူရင်းကတော့ယောဂအယလုံလဝရိယအားစိုက်မှုပါပဲရဲရဲရင့်ရင့်ကိုယ်နဲ့အသက်မငဲ့မကွယ်ဖဲနဲ့စွန့်စားမှုပေါ့လေဒီလိုအဓိပ္ပာယ်ရပါတယ် အဲ့ဒါလိုသဘောရှိတဲ့ပုဂ္ဂိုလ်ယောဂီအဲ့လိုသဘောကိုပိုင်ဆိုင်တဲ့ပုဂ္ဂိုလ်ယောဂီခေါ်တာပဲစောစောပိုင်းကတော့မပိုင်ဆိုင်သေးဘူးပေါ့နောက်တော့ပိုင်ဆိုင်အောင်လုပ်တဲ့ခါကျတော့ပိုင်ဆိုင်တော့တာပိုင်ရှင်ဖြစ်သွားတာပါပဲဓမ္မအကြောင်းပြတာကတော့ယုတ်တပယုတ်တတာရဆိုတာယောဂီကိုတယုတ်ဖို့တာပါပဲယုတ်တ အစာပြေကျိုးပန်းအာထုပါယုဒ္ဓအစဉ်တူအစဉ်စဉ်တူကျိုးပန်းအာထုတတ်လို့တဲ့ယောဂီမြည်ချင်းအကြောင်းလေးဒီမှာပြပါတယ်ဒီမှာအဲဒါလို့ရဲရဲရင်းရင်းနဲ့စွန်စားကြိုးပမ်းအထုံမှုအဆင့်30ရှိတဲ့ပုဂ္ဂိုလ်ဟိုဟာအဲ့ဒီအဆင့်30ရှိတဲ့ ဝိရိယပိုင်ရှင်ဟာယောဂီပါပဲခုပြောခဲ့တဲ့ရှင်းပြခြင်းအရာယောဂီဆိုတာဘာလဲဆိုတဲ့မိကွန်းရဲ့အဖြေဒီနားလည်သွားပါပြီယောဂီမှာပြည့်စုံရမယ်ယောဂီအကြီးအသွေးသုံးမျိုးလည်းပဲနားလည်သွားပါပြီခုနဝိရိယ၃ဆင့်ဆိုတာပေါ့လေဝိရိယ၃ဆင့် ရဲရဲမှုစွန့်စားမှုဝိရိယသုံးစင်းရှိသူတဲ့ဒါမှအည်သွေးဒါလည်းနားလည်တော့ပါပြီအကျိုးသုံးဖို့ရည်ရွယ်ချက်အကျိုးရည်ရွယ်ချက်ကတော့ဒီမှာဘာဝနာရလို့ပြထားပါတယ်ဘာဝနာရတန်ရှင်းတဲ့စိတ်နေစိတ်ထားတိုးတက်ဖွံ့ဖြိုးဖို့ တရားမှတဆင်းဆက်ပြီးတော့အတိညာအတိမှတိုးတက်ဖွံ့ဖြိုးဖို့ဒါအကျိုးပါပဲဒီတော့အည်အသွေး၃မျိုးနဲ့ပြည့်စုံအောင်ပိုင်ဆိုင်အောင်ပြုလုပ်နိုင်ရင်ပြုလုပ်သူမှာစိတ်ကောင်းတဲ့အတိညာငကူကစိတ်ကောင်းမရှိသေးရင်စိတ်ကောင်းနေရှိလာတယ်တိုးတက်ဖွံ့ဖြိုးလာတယ်အတိညာနေအတိမှနေဖြစ်သေးလို့ရှိရင်အတိညာနေအတိမှနေဖွံ့ဖြိုးလာတယ် ဒါအကျိုးပါပဲဒီတော့ယောဂီအကြီးသွေးပြည့်စုံတဲ့အတွက်စိတ်ကောင်းတဲ့အသိဉာဏ်တွေဖွံ့ဖြိုးတိုးတက်လာတာဟာဒါအကျိုးပါပဲတဲ့အကျိုးပြလို့ရှိရင်ရွေချက်ဆိုတာလည်းပဲဒီတဲ့အလိုလိုပါတော့ပါပြီဒီတော့ယောဂီလိုရတာဟာစိတ်ကောင်းတဲ့အသိဉာဏ်တိုးတက်ဖွံ့ဖြိုးဖို့ဆိုရရွေချက်ထားတယ်ဆိုတာပေါ့လေအဲ့ဒါလည်းအလိုလိုပါတော့ပါပြီ အကျိုးတရားပြလို့ရှိရင်လည်းဒီထဲမှာရည်ရွယ်ချက်လည်းပဲအလိုလိုပါတော့ပါပြီဒီတော့ယောဂီလုပ်ရတာဟာသို့မဟုတ်ခုနဝိရိယ30ဆင့်ပိုင်ဆိုင်အောင်ပြုလုပ်ရတာဟာဒီရည်ရွယ်ချက်တစ်ခုပဲထားပါတယ်ဒီပြင်ဘာမှရည်ရွယ်ချက်မထားရဘူးဒီမှာအဲဒီလိုရည်ရွယ်ချက်အကျိုးခေါ်တဲ့ရည်ရွယ်ချက်ပေါ့လေအာခုနဘာအကျိုးရှိတယ်လဲဆိုတဲ့မိကွင်းအဖြေလည်းပဲ အာလွင်ပြည့်စုံတော့ပါပြီဒီတော့ဒီတရားစကားလာရောက်ပြီးတော့အထုတ်ကြတဲ့ရှင်ဟံအမျိုးသားမျိုးသမီးပုဂ္ဂိုလ်တို့ဟာအဲ့ဒါလိုယူချက်ကောင်းကောင်းနဲ့ရောက်လာကြတယ်လို့ဆိုကြပါစို့စိတ်ကောင်းတဲ့အသိဉာဏ်တိုးတက်ဖို့စိတ်စွမ်းအားနဲ့ဉာဏ်စွမ်းအားတွေဖွံ့ဖြိုးတိုးတက်ဖို့ဒီယူချက်နဲ့လာတယ် ဒီအကျိုးတွေလည်းရောက်လာတယ်ဆိုတော့ဒီလိုမှတ်ရပါတယ်အဲ့ဒီအကျိုးတွေရဖို့ကတော့အလကားတော့မရပါဘူးယောဂီဆိုတဲ့အတိုင်းပါလေအရှင်၃ဆင့်ရဲရဲရင်ရင်စွန့်စားအထုရတဲ့အစဉ်စဉ်ကြိုးပမ်းအထုရတဲ့ဝိရိယရှိရပါတယ်အဲ့ဒါဒီပိုက်အောင်လုပ်ရပါတယ် အဲ့တော့တရားဝင်စားမှာတော့ဒီဝိရိယမျိုးကမရှိသေးတာမို့လို့ယောဂီတော့မရသေးပါဘူးသို့တော့အမိကံယောဂီဘိုင်နိမ်ယောဂီတော့ဖြစ်ပါပြီဘိုင်နိမ်ယောဂီကနေပြီးတော့တကယ်အတိပ္ပယ်ရှိတဲ့ယောဂီဖြစ်ဖို့ရာ အတွက်ပေါ့လေဝိရိယသုံးစင်တွေကပထမဝိရိယအဆင့်အစပြီးတော့ပေါ့လေအဆင့်စဉ်ကျူပန်းရတော့မှာပါပဲကျိုးပန်းရင်ကျိုးပန်းသလောက် ကျိုးပလို့ဖြစ်ပေါ်လာတဲ့အားဆိုင်မှုလေးတွေဟာအဲ့ဒါအားဆိုင်သူပုဂ္ဂိုလ်မှာပိုင်ဆိုင်သွားတာပဲပိုင်ဆိုင်သွားလို့ရှိရင်ငကောဘိုင်နိမယောဂီဟာအတိပ္ပယ်ရှိတဲ့ယောဂီဖြစ်သွားတာပါပဲမိမိမှာမရှိသေးတဲ့ဝရိယရှိအောင်အစာပြိုးတာတဆင့်တိုးတာအဆင့်ဆင့်တိုးတာဒါတွေကတော့ အကြောင်းတရားတွေလို့ဆိုပါတယ်အဲ့ဒီအကြောင်းတရားပြည့်စုံလို့ရှိဘာဝနာဆိုတာဟုတ်လေစိတ်ကောင်းတဲ့အသိဉာဏ်စိတ်ဆွမ်းအားနဲ့အသိဉာဏ်ဆွမ်းအားတွေအကျိုးတရားတွေဖြစ်လာမယ်လို့ဆိုတယ်စိတ်ဆွမ်းအားနဲ့ဉာဏ်ဆွမ်းအားတွေတိုးတက်ဖွံ့ဖြိုးလာတော့မိမိမှာအပြစ်ကင်းတန်ရှင်းစင်ကြယ်တယ်ယဉ်ကျေးတယ်ကိုယ်တို့စိတ်ထားနူညံတိမ်မွေ့တယ် ချစ်ခင်မြတ်လို့ဖွယ်ရာတွေဖြစ်တယ်ဒါတွေကအမှန်တန်ကောင်းတဲ့လူသားတိုင်းမှာပြည့်စုံရမယ်အရေးသေးတယ်ပါပဲလို့ဒီတော့အဲ့ဒါလိုအကျိုးရင်းအကျိုးဆက်တွေလူတိုင်းမြတ်လို့တိုက်ပါတယ်အဲ့ဒါလိုမြတ်လို့တိုက်တဲ့အကျိုးတရားရလို့တဲ့ပုဂ္ဂိုလ်ဟာအကြောင်းတရားမိမိတဏ္ဍာမှာဖြစ်စီပွားစီဖို့လုံလောက်ပြည့်စုံတဲ့အထီးကျိုးပမှုပဲရှိတယ်ဆိုတာပေါ့လေ ခုနစာပိတ်ကပြပါတယ်လိုလို့ရှိရင်အဲ့ဒီအတိုင်းပဲလုံလောက်ဝရိယ3ဆင့်ပိုင်ဆိုင်အောင်ပြုလုပ်ကြပါလေဆိုတဲ့တိုက်တွန်းချက်လည်းပဲအလိုလိုပါတော့ပါတယ်အကျိုးတရားတို့မြည်ဒီမှာအကြောင်းဆိုင်ရာအကြောင်းကမကင်းစကောင်းမဟုတ်ဘူးဒါတော့လိုအပ်တဲ့အကျိုးတရားကိုတော့လိုတော့လူချင်းတယ်ဒါပေမဲ့လို့ အဲ့ဒီအကျိုးတရားဖြစ်စေနိုင်တဲ့တင့်တော်တဲ့အကြောင်းကိုတော့မပြည့်စုံသေးဘူးရအောင်မကြိုးစားဘူးဆိုလို့ရှိရင်တော့အကျိုးတရားရမှာမဟုတ်ပါဘူးဘုရားကလည်းပဲရော့ရစီဆိုတာအလုံးမပြည့်နိုင်ပါဘူးဘုရားဟောထားတဲ့တရားတွေကလည်းပဲဘာမှမတတ်နိုင်ပါဘူးဘုန်းကြီးတို့ကမ္မထမ်းဆရာတွေလည်းဘာမှမတတ်နိုင်ပါဘူးလူနာတယောက်ဟာယောဂဖြစ်လို့ စိတ်ချရတယ်ဆရာဝန်ထံချင်းကပ်ပြီးတော့ယောဂဖြစ်ပုံအခြေအနေပြောပြပြီးဟိုကအတင့်တော်တဲ့စီပေးလိုက်တယ်ညွှန်ကြားချက်တွေပေးလိုက်တယ်ရှောင်ရမယ့်အချက်ဆောင်ရမယ့်အချက်တွေပေးလိုက်တယ်ဒါပေမဲ့လို့ကိုကညွှန်ကြားတဲ့အတိုင်းအရှင်းမလို့ဘူးဆိုလို့ရှိရင်တော့ယောဂကတော့ဒီတိုင်းပါပဲဟွန်းစေဝမှမှမစားဘူးအတိုင်းတန်မှမှမစားဘူးရှောင်နေတာမရှောင်ဘူးဆောင်နေတာမဆောင်ဘူးဆိုလို့ရှိရင်တော့ယောဂဒီတိုင်းဒီတိုင်းပါပဲ ယောဂပျောက်ခြင်းအကျိုးမဖြစ်တာကတော့ဆရာရဲ့အပြစ်မဟုတ်ဆရာရဲ့အပြစ်မဟုတ်ဘူးဆိုတာပေါ့ဒါလည်းနားလည်ထားပါတယ်ဒီမှာဒီတော့ယောဂပျောက်ခြင်းညွှန်ကြားတဲ့အတိုင်းစေပုံမှန်အတိုင်းတာမှန်မတည့်တာတွေရှောင်မှုတည့်တာတွေဆောင်မှုပေါ့လေအားရှိအောင်ဒါတွေလုပ်ဖို့လိုပါတယ်တနည်းအားဖြင့်လည်းပဲဆင်းညွှန်ကြည့်ပြီးတော့ဆေးစားတဲ့အခါမျိုးမှာအညွှန်းဖတ်ယုံတက်တဲ့နေကတော့ ယောဂါမပြောက်ဘူးဆိုတာနားလည်ထားပါတယ်အညှောတိုင်းတိတိကျကျသောသောဘုရားပြောတဲ့အတိုင်းမိဝဲမှညွှန်ကြားတဲ့အတိုင်းမိဝဲမှုအကြောင်းပြည့်စုံမှဒီဆေးကယောဂါချလို့ယောဂါဒီတက်တာပြီးတော့နောက်နောက်ဆုံးကျမအကျိုးရနိုင်တယ်ဆိုတာကိုလေးဆက်ဆက်ပြီးတော့ဒီနားလေးကြဖို့ပါပဲဒါကတော့ theory စာရီသဘောလောက်ပဲရှိပါသေးတယ် စာရွေးနဲ့လက်တွေ့ပေါင်းစပ်ပြီးတော့ကြည့်ကြစို့ယောဂီမှာယောဂအယကျိုးပန်းအထုံးမှုဟာကျန်ကံများမှာပြဆိုထားတာ၃မျိုး30ရှိပါတယ်အဲ့ဒါတွေကတော့1အာရမဓာတုအစပြု၍ကျိုးပန်းအထုံးမှုနိနိကမဓာတုတဆင့်တိုး၍အပြင်းမှ လွတ်မြောက်အောင်ကြိုးပမ်းအားထုတ်မှုသုံးပရကမဓာတုအစစ်စဉ်တိုး၍ကြီးမှန်းကျက်မြောက်တဲ့အထိကြိုးပမ်းအားထုတ်မှုတဲ့အဲဒီလိုသုံးမျိုးရှိပါတယ်အဲ့ဒီသုံးမျိုးတွေကအာရမဓာတုအစာပြေကြိုးပမ်းအားထုတ်မှုဆိုတာကဒီဌာနကိုယောဂီဖြစ်နေ စိတ်ကောင်းတဲ့တည်ညာတို့ရေးတွေ့ဤမျိုးကျဲကောင်းကောင်းနဲ့ရောက်လာကြသူဟာညာအရုံသုံးပါးနဲ့တကွာရှင်းပါသီလဆောက်တည်ပြီးယောဂအလုပ်တွေပေါ့လေတရားထုတင်နေလိလာသင်ကြားပြီးသွားပါပြီအဲဒီကညွှန်ကြားတဲ့အတိုင်းခုနအားစိုက်မှုလေးပေါ့လေပရိယာလေးစပြူရတော့မယ်ဆိုကြပါစို့အခုထိုင်နေတဲ့အခါ ဘီစီထိုင်ပြီးပြီဝမ်းပဲစိတ်စိတ်ထားတယ်ဖောက်တက်လာတာကိုမလွတ်တမ်းမှတ်နိုင်ရေးအတွက်မှတ်ပြီးတော့ဒီထဲမှာစိတ်ဆူဆီဝင်ရရှိရေးအတွက်အားစိုက်လိုက်တယ်အစာပြုအားစိုက်လိုက်တယ်ပိန်နဲ့ပိန်မှုလေးပေါ်လာတဲ့ခါမှာလည်းအဲ့ဒီစီစိတ်ကလေးရောက်တော့အားစိုက်လိုက်တယ်အားလေးထုတ်လိုက်တယ်နောက်ဖောင်းလေးမောင်းလေးပိန်လိုက်ပိန်နေပေါ့လေဒီမှာအားလေးထုတ်လိုက်တယ် ဈေးရောက်တဲ့အခါမှာလည်းပဲခြေတော့စိတ်ကပြီးတော့လမ်းတိုင်းလမ်းတိုင်းလမ်းမှုအပေါ်မှာစိတ်ကလေးရောက်သွားအောင်အားစိုက်လိုက်တယ်ကြွလန်းချမှတ်တဲ့အခါမှာလည်းကြွလန်းခန်းလေးချတဲ့ဘုံမှာစိတ်ကလေးရောက်သွားအောင်အားစိုက်လိုက်တယ်ရှုခွင်းအာယုံစီရှိမှတ်တဲ့စိတ်ရောက်သွားအောင်တွန့်ပို့တဲ့အားစိုက်မှုပေါ့လေအဲဒီအားစိုက်မှုလေးအဲဒီအားစိုက်မှုလေးပထမဆုံးမရှိသေးတာဟုတ်ရှိအောင်ပြုလုပ်လိုက်တာပေါ့လေ ရာကင်းလယ်ကင်းမှာမျိုးပထမဆုံးချတယ်လို့ပြောနေတာမှာပြိုးလိုက်တယ်လို့ပြောနေတာဝိရိယလေးစပြီးတော့ပြိုးလိုက်တာအဲ့ဒီလိုအစာပြိုးတဲ့ဝိရိယမျိုးကိုအာရမဓာတုလို့ခေါ်ပါတယ်အစာပြိုးရေးကျူပါအထုံမှုလို့ခေါ်ပါတယ်စိတ်ခင်းတဲ့မှာမျိုးချတယ်ဆိုတာအထူးရွေးချယ်ထားတဲ့မျိုးချမှဆောက်ရှောက်ရကျိုးနှစ်ပါတယ် နောက်လည်းပဲအတီးပွင့်နေပြည်ပြည်ဝဝစားနိုင်ပါတယ်စာပြိုးတဲ့မျိုးကအထူးရွေးချယ်ထားတာမဟုတ်ဘဲနဲ့တော်သလိုရောသလိုမျိုးဆိုလို့ရှိရင်တော့အပင်ကပေါက်ချင်ပေါက်ပုချင်မပေါက်ပါဘူးอืมဘာမှအကျိုးရမှာမဟုတ်ပါဘူးဖွံ့ဖြိုးတဲ့မျိုးစိုက်ပျိုးထားပြီမယ်လို့နောက်ပိုင်းမှာလိုအပ်တယ်လို့ဆောက်ရှောက်ထိမ့်သိမ့်မှုတွေမရှိဘူးဆိုလို့ရှိရင်လည်းပဲ ထင်တယ်လို့အကျိုးရမှာမဟုတ်ပါဘူးဒါလိုပါပဲအခုနအစာပြိုးလိုက်တဲ့ဝိရိယဓာတ်မျိုးလေးဟာအောင်မြင်တဲ့မျိုးလေးဖြစ်ဖို့ရေးကြည့်ပါတယ်အထူးရွေးချယ်ထားတဲ့မျိုးဖြစ်ဖို့ရေးကြည့်ပါတယ်အထူးရွေးချယ်ထားတဲ့အစာပြိုးကြိုးပမ်းအားထုတ်ဝိရိယဟာစောစောပိုင်းကခံယူချက်အပြည့်ပါရမယ်။ဘုလိုလက်တွေ့သတိပဋ္ဌာန်ဘာဝနာတရားအထုချင်းကြောင့် စိတ်စင်ကြယ်မှုကအစတကယ်လူရင်းအကျိုးတွေရနိုင်တယ်ဆိုတော့အကျိုးခုနှစ်မျိုးရနိုင်တယ်ဆိုရက်ပထမဆုံးစာတိရှိပြီးတော့ခံယူချက်ပေါ့လေလက်ခံအတိပြုဆုံးဖြတ်ချက်ချမှုပေါ့လေအဲ့ဒီတတတရားပါရမယ်အဲ့ဒီအကျိုးခုနှစ်မျိုးကိုတကယ်ကိုရလို့တဲ့ဆန္ဒလည်းပဲပြင်းပြင်းပြပြရှိရမယ် အဲ့လိုစောပိုင်းတဲ့ကိုကခံယူချက်တတ်တာတရားတကယ်လိုလားတဲ့ဆန္ဒရှိပြီဆိုရင်အဲ့ဒီဖြစ်ပေါ်လာတဲ့အစာပြုကျိုးပန်းအတုံမှုဟာအောင်မြင်တဲ့မျိုးတစ်ဖွဲ့ဖြစ်ပါပြီအဲ့ဒါလိုအောင်မြင်တဲ့ဝိရိယမျိုးပထမဆုံးစပြုရမယ်နော်အဲ့ဒါသိလိုအပ်ပါတယ်ယောဂီများပြီးတော့အစာပြုတဲ့ပြုထားတဲ့ဝိရိယမျိုးကိုလည်းပဲဆက်လက်ပြီးတော့ရှင်းတန်းနေဖို့ ကြီးထွားဖို့ဖွံ့ဖြိုးနောက်ဆုံးအပွင့်သီးတွေဖြစ်တဲ့အထိပေါ့လေဆက်လက်ဆောက်ရှောက်ဖို့ဒါတွေလည်းရှိပါတယ်ဒီမှာအဲ့ဒါလည်းလိုအပ်တယ်လို့ဆောက်ရှောက်သွားမှာပါပဲဒီမှာဒါမှသာဝိရိယစိတ်ထုတ်ရတဲ့အကျိုးရနိုင်တယ်ဆိုတဲ့အချက်ကိုလည်းပဲခုနစိတ်ပြိုးတဲ့နီးနဲ့နိုင်ရှိပြီးတော့ကြည့်ကြဖို့ပါပဲစိတ်ပြိုးထားတဲ့စိတ်ခင်မှာစိတ်ပြိုးထားတဲ့မျိုးရှင်းတန်ဖွံ့ဖြိုးဖို့ရအတွက်နောက်ပိုင်းလိုအပ်ချက်ကတော့ အနောက်ရှက်တီကင်းရအောင်လုံခြုံနဲ့ခြံခတ်ရတယ်လွတ်လာလို့ရှိရင်လည်းပဲရန်ခါရန်ခါကြီးပြန်းလုံးပေးရတယ်အမြင့်ပေါ်လို့ရှိရင်လည်းပဲအမြင့်တွေကိုမြင်းနဲ့ဖုတ်မြည်ကြလို့ရှိရင်လည်းပဲမြည်တွေပါလေးဆွပြီးတော့အမြည်တော်မြှောက်ပေးဖို့လိုအပ်လို့ရှိရင်လည်းမြေဩဇာကျွေးဖို့ပြီးတော့ ပြင်းဖြစ်ဖို့မကြရအောင်လေကြိုတင်ကာကွယ်ရတယ်။ကြလာပြီဆိုလို့ရှိရင်တင့်တော်တဲ့နီးနဲ့ပြင်းဖြစ်ဖို့ကိုလည်းပဲဖယ်ရှားပြရမယ်။အဲဒီလိုလွှတ်တယ်လို့နောက်ပိုင်းမှာပြုပြင်မှုတွေနဲ့ပြုပြင်သွားလို့ရှိရဲ့ဒီစိတ်ခင်းထဲမှာမြဲတမ်းေပြိုးပင်ဟာပေါ့လေရှင်တန်ကြီးထွားပြီးတော့တနေ့တည်းတနေ့ပေါ့လေနော် ယောဂီအခက်ကလေးဝေဆာဆာနဲ့ဖူးခြင်းဖူးပွင့်ခြင်းဝင်တီးခြင်းတီးလာတာဒါလိုပါပဲအစာပြိုးထားတဲ့ဝိရိယကိုနောက်ပိုင်းကမ္မထမ်းဆရာနဲ့ပူးပေါင်းပြီးတော့ဗောလေကိုကပြုပြင်ပေးသွားမယ်ပြုပြင်ခံမယ်ဆိုလို့ရှိရင်တော့စာပြိုးထားတဲ့ဝိရိယဖို့ရတန်ရှင်တန်းနေမှာပါတဖြည်းဖြည်းကြီးထွားလာမှာပါကြီးထွားပြီးတော့နောက်ဆုံးဝိရိယရဲ့အကျိုးတွေဗောလေခုန စိတ်ကောင်းတဲ့အသိဉာဏ်တိုးတက်မှုစိတ်စွမ်းအားနဲ့ဉာဏ်စွမ်းအားတွေပေါ့လေထူးထူးခြားခြားဖွံ့ဖြိုးလာပြီးတော့အတိုင်းမသိချမ်းသာမှုတွေရကြမှာပါပဲပြောထားတဲ့ဝိရိယမျိုးကိုခြံခတ်တယ်ဆိုတာကတော့စောတိဆောင်တိတဲ့တီလမပြည့်မပြည့်အောင်စင်ကြယ်အောင်ထိမ့်သိမ့်မှုပါပဲလိုအပ်လို့ရှိရင်တင့်တော်တဲ့ရေလောင်းရတယ်ဆိုတာကတော့တရားနာချိန်မှာစူးစူးဆိုင်ဆိုင်ရိုးသေးသေး အတိပ္ပယ်တယောက်တဲ့အထိနာကြရပါတယ်။ညီကြချက်တည်ယူရပါတယ်။အဲတော့မြေတော်မြှောက်ပေးတယ်ဆိုတာကတော့ကိုအထုတ်ပုံတွေ့ကြုံချက်တွေကိုဆရာထံမှာပေါ်လာရှုတာသိမြင်တာဆိုတာပေါ့လေ။တူရှင်းလူရင်းနဲ့ပေါ့လေဒီမှာတင်ပြဆွေးနွေးရပါတယ်။ဒါမှသာကမ္မထဆရာများကလည်းပဲယောဂီတွေလိုအပ်တယ်လို့အကူအညီပေးနိုင်ပါတယ်။ ပြင်းဖြစ်ဖို့မကြရအောင်လို့ကြိုရင်ကာကွယ်ရတယ်ဆိုတာကအခုအစာပြိုးတတ်တဲ့ဝိရိယကိုတဆင့်တူအဆင့်ဆင့်တူကြိုးပမ်းအထောက်အပံ့အမြဲတမ်းစက္ကန့်တိုင်းမလဆွဲမြဲစွာရှိမှပြီးတော့စိတ်ဆူဆီးနေရပါတယ်ဒီမှာဒါမှဟိုငကူဖြစ်နေကြဇာကဒေါသအစရှိတဲ့ကိလေသာပိုးတွေမွေမှာပါအဲ့ဒါကိုဆိုပါတယ် အဲ့ဒါကပြုတ်ထားတဲ့ဝိရိယကိုရှင်သန်ဖွံ့ဖြိုးတိုးတက်အောင်မြင်သွားအောင်နောက်ပိုင်းဆောက်ရှောက်ပြုပြင်တဲ့နေ့တွေပါပဲစောစောပိုင်းကပြောခဲ့တဲ့ရည်ရွယ်ချက်အဓိကထားပြီးတော့အခုလိုပေါ်တိုင်းအာယုံမလို့တတ်မှတ်နိုင်ရေးအတွက်အစာပြုတ်ကျူပန်းအားထုတ်နေရင်ကအပြင်းဆိုတာဖြစ်တတ်ပါတယ် အဲ့ဒီအပြင်တရားဟာဒီနာမီတာကိုလည်းသူကအားပေးပါတယ်ဓမ္မအဲ့ဒီအပြင်တရားဟာအပြင်သဘောဟာယောဂီဒီအဖို့တော့အနိကအတွင်းမှာဘောဒီဖြစ်စီဟန်တာတဲ့ယန္တုပါပဲအဲ့ဒါသိကြောက်ချက်ကောင်းတယ်အဲ့ဒီအပြင်တရားရှိတဲ့ပုဂ္ဂိုလ်ဟာအခုလိုမုံမြတ်တဲ့အလုပ်လည်းပဲအရှင်မလုပ်ပါဘူး လှုပ်လဲပဲတစ်တစ်ကြွကြွနေပေါ့လေအတ္တတိရောလည်းမလှုပ်တတ်ဘူးအဲ့ဒီအပြင်အသိအရေးကြီးပါတယ်နည်းနည်းလေးကိုယ်ထဲမှာနာတာကျင်တာကြိုက်တာခဲတာခံစားမှုလေးပေါ်လာလို့ရှိရင်တက်တုံတက်တာနေနေကြဆိုတော့အဲ့ဒါသိမခံနိုင်ဘူးဒါလည်းပဲရေမဆိုင်ရတဲ့တတ္တိကြောင့်ပါပဲအရှင်ဒီတရားမျိုးကိုမလုပ်ချင်တာလုပ်ပေမယ်လို့တက်တက်ကြွကြွနဲ့မလုပ်တာ လှုပ်တဲ့အခါမှာလည်းပဲခုနအခက်ခဲလေးတွေကျုံလာပြီဆိုလို့ရှိရင်အဲ့ဒီဟာကိုရေမဆိုင်ရတာတတ္တိကြောင်းတာတဲ့အဲ့ဒါဒီဖြစ်တတ်ပါတယ်အဲ့ဒါဒီကြော်လွှားသွားဖို့ရာအတွက်အစာပြုဝရိယကတော့အားနေပါသေးတယ်ဝရိယအရှိန်မြင့်တင်လိုက်ရပါတယ်အားကောင်းတော့မြင့်တင်လိုက်ရပါတယ်အားကောင်းတော့မြင့်တင်ပေးလိုက်လို့အပြည့်လာပြီဆိုလို့ရှိရင်ခုနအခက်ခဲတွေကိုကြော်သွားပါတယ် အဲ့လိုအခက်အခဲတွေကြော်သွားတဲ့အထိတဆင့်ကျိုးတိုးပြီးတော့ကြိုးပမ်းအထောက်ပါတဲ့အပြင်းဝင်လာလို့ရှိရင်အဲ့ဒီအပြင်းကိုကြော်လွှားတဲ့အထိပေါ့လေတဆင့်တိုးပြီးတော့ဝိရိယအရှိန်မြင့်တင်ပြီးတော့ကြိုးပမ်းအထောက်ပါတဲ့ကြိုးပမ်းအထောက်လို့ရှိရင်အစာပြုကြိုးပမ်းအထောက်မှုရှိထားတဲ့ပုဂ္ဂိုလ်ဟာအစယောဂီဖြစ်သွားပါပြီခုနအပြင်းကိုလွန်မြောက်တဲ့အထိကြိုးပမ်းအထောက်နိုင်လို့အောင်မြင်သွားပြီဆိုလို့ရှိရင်အဲ့ဒီကြိုးပမ်းအထောက်မှုဟာ အဲအောင်မြင်သွားပါပြီဒါယောဂီပါပဲတော့အဲ့ဒါမှတကယ်ယောဂီအစ်စ်ပါအပြည့်လုံရောက်ရုံမျှဆွတ်ဆောင်နေတဲ့ဝိရိယတက်တဲ့နေကတော့ဒီဘဝမှာအ ਨੇ ဆုံးပန်းနေကတမက်တစ်ခုရရှိပြီးတော့အောက်တန်းကျတဲ့ဘဝဆိုတွေကလုံရောက်ဖို့ဒီလောက်အထိတော့ပန်းနေထားပါတယ်အဲ့ဒါလိုပန်းနေရောက်တဲ့အထိတော့အပြည့်လုံရောက်ရုံမျှဝိရိယကတော့မဆွတ်နိုင်သေးပါဘူး အဲ့ဒီလိုအဆင့်မှန်းထားတဲ့ပန်းနဲ့ရောက်တဲ့အထိနောက်ထပ်အဆင့်စဉ်အဆင့်စဉ်ဝိရိယတွေတိုးမြှင့်ပေးရပါတယ်အဲလိုဝိရိယတွေတိုးမြှင့်ပေးလို့ဝိရိယတွေကမြင့်တက်လာပြီဆိုလို့ရှိရင်တော့အဲ့ဒီဝိရိယတွေဟာမိမိပိုင်ဆိုင်တော့တာပါပဲတိုးမြှင့်ပေးတဲ့ပုဂ္ဂိုလ်ပိုင်ဆိုင်တော့တာပါပဲအဲနောက်ဆုံးပန်းနိုင်ဒီဝိရိယတွေပြည့်စုံသွားပြီဆိုလို့ရှိရင်တော့ဒါတကယ်ကိုယောဂီဖြစ်သွားပါပြီအစာပြေကျိုးပါအထုပ်မှုလည်းပိုင်သွားပြီ အပြင်းဝင်လာတဲ့အခါမှာအပြင်းလုံမြောက်တဲ့အဒီကြိုးပမ်းအထုတ်လည်းပဲတဆင်အားရှိတဲ့ဝိရိယလည်းပိုင်သွားပြီအစစ်စစ်အားထုတ်လို့ပိုင်သွားပြီဆိုလို့ရှိရင်တော့အဲ့ဒါယောဂီအစစ်ပါပဲလို့ဆိုပါတယ်ယောဂီအစစ်ဖြစ်တဲ့အတွက်အကျိုးကတော့လင်ငယ်ဝိရိယထားနေတဲ့အခါမှာတန့်ရှင်းတဲ့စိတ်ကောင်းလေးတွေဝိရိယတစ်ချက်ထားလိုက်တဲ့အတွက်တစ်ချက်စာတစ်ချက်စာဓမ္မ ဖြစ်လာတယ်တိုးလာတယ်ဖွံ့ဖြိုးလာတယ်နောက်တတိသမารီအာရီပြေလာလို့ရှိရင်အတိညာဏ်လေးလည်းပဲစဖြစ်လာတယ်ဖွံ့ဖြိုးလာတယ်တိုးလာတယ်နောက်ဆုံးပြည့်စုံသွားမှာပဲဓမ္မအဲ့ဒီအကျိုးတွေကတော့ရမှာပဲဒါသိကြပါတယ်အဲ့ဒါဟာဘာလဲဝိရိယဆိုတာဘာလဲဝိရိယအဲယောဂီဆိုတာဘာလဲယောဂီပြည့်စုံရမယ့်အရေးချင်းဟာဘာလဲ အရေးချင်းပြည့်စုံတဲ့အတွက်ယောဂီပိသားတဲ့အတွက်ရနိုင်တဲ့အကျိုးတွေကဘာလဲဆိုတော့မိဂုံတုံကျရဲ့အဖြေပါပဲဒါလောက်ပါပဲတဏှာကြီးလည်းပြည့်သွားပါပြီဒါလောက်ဆိုလို့ရှိရင်တော့လုံလောက်ပါပြီဒီတော့ယောဂီဆိုတာဘာလဲဆိုတဲ့အချက်ကိုတော့ဒီနားလည်ပါပြီပထမဆုံး by name ယောဂီကနေပြီးတော့အခုပြောခဲ့တဲ့စာပြူကျိုးပါအထုံးအပြင်းမှာလုံမြောင်တစင်တို့ကျိုးပါအထုံးမှုနဲ့အစဉ်စဉ်တိုး၍ ဒီပန်းကျက်ရောက်တဲ့အထိကြိုးပမ်းအားထုတ်ဝရိယအရှိန်ကြီးမြင့်တင်ပြီးတော့ကြိုးစားအားထုတ်နိုင်ကြလို့တကယ်ယောဂီစီဖြစ်ပြီးတော့စိတ်ကောင်းတဲ့အသိဉာဏ်ဖွံ့ဖြိုးတိုးတက်ပြည့်စုံတဲ့အထိပေါ်လေကြိုးတရားမှုရှိအောင်လို့အားထုတ်နိုင်ကြပါစေလို့တိုက်တွန်းရတဲ့ဒီနေ့တရားဆုံးသတ်လိုက်ပါတယ်